မောတတဝါဒေါရဒေါသမန္တမုဒ္ဒတာမောတတဝါဒေါရဒေါသမန္တမုဒ္ဒတာမောဒတဝါဒေါရဒေါသမန္တမုဒ္ဒတာအဘိဓမ္မပိတကဓမ္မာနုလောမပစ္စနိယတိကအပဋ္ဌာနာပါဠိမောဒတဝါဒေါရဒေါသမန္တမုဒ္ဒတာမောဒတဝါဒေါရဒေါသမန္တမုဒ္ဒတာမောဒတဝါဒေါရဒေါသမန္တမုဒ္ဒတာကုသလတိကပရိဇာဝါဒပစ္စယစတုကဟေတု ကုသလံဓမ္မံပိဿာနာကုသောဓမ္မောဝိသတိဟေတုပိစယကုသလေခာနေပိဿာစိတ်တံသမုဋ္ဌာနရူပံကုသလံဓမ္မံပိဿာနာအကုသလောဓမ္မောဝိသတိဟေတုပိစယကုသလံကံကဏံပိဿာတယောကန္နာစိတ်တံသမုဋ္ဌာနေသရူပံဘေယလာကုသလံဓမ္မံပိဿာနာဗျာတော်ဓမ္မောဝိသတိဟေတုပိစယကုသလံကံကဏံပိဿာတယောကန္နာဘေယလာ ကုသလံဓမ္မပိဇာနာအကုသလောဇာနာအပြာကတော်ဇာဓမ္မဥပိဇာနိတုပိစေယကုသလံကံကနံပိဇာနိယောခန္ဓာပိယလကုသလံဓမ္မပိဇာနာ ကုသလောဇာနာအကုသလောဇာဓမ္မဥပိဇာနိတုပိစေယကုသလေခာနိပိဋ္ဌာစိတ်တသမုဋ္ဌာနစိတ်တသမုဋ္ဌာနရူပံအကုသလံဓမ္မပိဇာနာကုသလောဓမ္မဥပိဇာနိတုပိစေယ အာဟုတလေခာနေပရိစ္ဆာစိတ်တာသမုဋ္ဌာနံရူပံအာဟုတလနမံပရိစ္ဆာနာဟုတလောဓမ္မောဝိသနိဟေတုပစ္စယအာဟုတလံဧကံငနံပရိစ္ဆာတယောခန္ဓာစိတ်ဓာသမုဋ္ဌာနေသရူပံပေယလာအာဟုတလံဓမ္မံပရိစ္ဆာနာဗျာတော်ဓမ္မောဝိသနိဟေတုပစ္စယအာဟုတလံဓမ္မံပရိစ္ဆာနာဟုလောဇာနာဗျာတော်ဇာဓမ္မောဝိသနိဟေတုပစ္စယ အာဟုတလနာမမဒိဇာနာကုသလောဇာနာအာဟုတလောဇာနာမဝိဇန္တိဟိတုဝိဇယဗျာဒံဓမ္မမဒိဇာနာကုလောဓမ္မောဝိဇတိတုဝိဇယဝိပါကဗျာဒံကရိယာဗျာဒံဧကံကဏံဒိဇာတိယောခန္ဓာစိတ်တသမုဋ္ဌာနိသရူပံပေယလာပတိတံဒိကနေပေယလာဧကံမဟာဘူတံဒိဇာတိယောမဟာဘူတာပေယလာဒွေမဟာဘူတေပတိဇာဒွေမဟာဘူတာ အာဘူတိပဋိစ္စာစိတ်တသမုဒ္ဒနာရူပံပြောင်းတဏ္ဍမံပဋိစ္စာနာအကုသလောဓမ္မောဥပိသတိဟေတုပိစယဝိပါကပြောင်းတံပေယလာ ပရိတန်ဒိဋ္ဌိပေယလာမဟာဘူတံပေယလာပြောင်းတဏ္ဍမံပဋိစ္စာနာကုသလောဇာသာအကုလောဇာဓမ္မဝိဇံတိဟေတုပိစယဝိပါကပြောင်းတံကရိယာပြောင်းတံပေယလာတံခိတံ ဥသရင်သာအပြောင်းရင်သာဓမ္မပရိသနာကုလောဓမ္မောဥပိသတိဟေတုပစ္စယကုသလေခဏေသာမဟုလေသာပရိသစိတ်ဓာသမုဋ္ဌာနံရူပံကုသလင်သာအပြောင်းရင်သာဓမ္မပရိသနာကုသလောဓမ္မောဝိသတိတုပစ္စယကုသလင်သာအပြောင်းရင်သာဓမ္မပရိသနာကုသလောသာနာကုသလောသာဓမ္မဝိသတိတုပစ္စယ အာဂုတလင်္ဇာဗျာလင်္ဇာဓမ္မံဒိသနာကုသလောနာမောဝိဇတိဣတုပိစယအာဂုတလင်္ဇာဗျာလင်္ဇာဓမ္မံဒိသနာအာဂုတလောနာမောဝိဇတိဣတုပိစယအာဂုတလင်္ဇာဗျာလင်္ဇာဓမ္မံဒိသနာကုလောဇာနာအာဂုလောဇာနာမောဝိဇန္တိဣတုပိစယစိတ္တာသမုဋ္ဌာနာရူပမေဝဣထာဝတ္တတိဧကုဏဝိတ္တိပညာကာဂါတဘာ အာရမဏကုသလံဓမ္မံဒိသနာကုသလောဓမ္မောဝိသတိအာရမဏပိစယကုသလံဓမ္မံဒိသနာဗျာတောဓမ္မောပိသတိအာရမဏပိစယကုသလံဓမ္မံဒိသနာကုသလောဇာနာဗျာတောဇာဓမ္မောပိသတိအာရမဏပိစယအာဟုတလံဓမ္မံဒိသနာကုလောဓမ္မောဝိဇ္ဇတိအာရမဏပိစေယအာဟုတလံဓမ္မံဒိသနာဗျာတောဓမ္မောဝိဇ္ဇတိအာရမဏပိစေယ အကုသလံဓမ္မံဒိသနာကုလောဇာနာအဗျာဒောဇာဓမ္မဥပိသံတိအာရမဏပစ္ဆေယအဗျာဒံဓမ္မံဒိသနာကုလောဓမ္မဥပိသတိအာရမဏပစ္ဆေယအဗျာဒံဓမ္မံဒိသနာအကုသလောဓမ္မဥပိသတိအာရမဏပစ္ဆေယအဗျာဒံဓမ္မံဒိသနာကုသလောဇာနာအကုသလောဇာဓမ္မဥပိသံတိအာရမဏပစ္ဆေယတံခိတံဟေတုယဧကုနဝိတာအာရမဏေနဝအတိတ္တိယဧကုနဝိတာ အနန္တရေနဝသမနန္တရေနဝသာဇာတိကုဏဝိတပေယလာအဝိတေကုဏဝိတဣဇနိယာနာဟေတုနာအာရမနာအာဂုတလနာမံဒိဇာနာကုလောဓမ္မောဝိဇန္တိနာဟေတုပိစေယအာဂုတလံဓမ္မံဒိဇာနာဗျာတောဓမ္မောဝိဇန္တိနာဟေတုပိစေယအာဂုတလံဓမ္မံဒိဇာနာကုလောဇာနာဗျာရောဇာဓမ္မဝိဇန္တိနာဟေတုပိစေယအာ အဗျာကရဏမံဒိသနာကုလောဓမ္မောဥပ္ပစ္စတိနာဟိတုပစ္စယအဗျာကရဏမံဒိသနာကုသလောဓမ္မောဝိဇ္ဇတိနာဟိတုပစ္စယအဗျာကရံဓမ္မံဒိသနာကုသလောဇာနာအကုသလောဇာဓမ္မောဥပ္ပစ္စတိနာဟိတုပစ္စယကုသလန္တမံဒိသနာကုသလောဓမ္မောဝိဇ္ဇတိနာရမဏပစ္စယကုသလန္တမံဒိသနာအကုသလောဓမ္မောဥပ္ပစ္စတိနာရမဏပစ္စယ ကုသလံဓမ္မံဒေသနာကုလောဇာနာကုလောဇာဓမ္မဝိဇန္တိနာရမဏပိစေယအာကုသလံဓမ္မံဒေသနာကုသလောဓမ္မဥပိသတိနာရမဏပိစေယကုသလံဓမ္မံဒေသနာကုလောဓမ္မဥပိသတိနာရမဏပိစေယအာကုသလနာမံဒေသနာကုလောဇာနာကုလောဇာနာမဥပိသန္တိနာအာရမဏပိစေယတံခိတံ နာဟိတုယာဇာနာရမေပါနာရတာနာအတိတိယဟိကုဏဝိသဘေယလာနောဝိတိပါနာရတာပစ္စနိယံဝိဓာရိတဗံသာဇာတဝဝရံပိပစ္စယဝရံပိဝိဓာရိတဗံပစ္စယဝရိပိဟိတုယာသဗ္ဗိတာအာရမဏိအထာရသဘေယလာအဝိတိသဗ္ဗိတာဒိဋ္ဌယဝရံပိတံသတ္ထဝရံပိတံမြုဒ္ဓဝရံပိဒိဋ္ဌဝါရသတိတံ ကုသလတေကပညာဝါရာပိစယသတုကဟေတုအာရမဏကုသလဓမ္မောနာကုသလသာဓမ္မတာဟေတုပိစေနာပိစယောကုသလဓမ္မောနာအကုသလသာဓမ္မတာဟေတုပိစေနာပိစယောကုသလဓမ္မောနာဗျာဒသာဓမ္မတာဟေတုပိစေနာပိစယောကုသလဓမ္မောနာအကုသလသာသာနာဗျာဒသသာနာမတာဟိတုပိစေနာပိစေယကုသလဓမ္မောနာကုသလသသာနာအကုသလသသာဓမ္မတာ

အာဟုသလောဓမ္မော နာကုသလသာဇာနာအာဟုသလသာဇာနာမတာဟိတုပိစေနာပိစယောအဗျာတောဓမ္မော နာကုသလသာရမတာဟိတုပိစေနာပိစယောအဗျာကတောဓမ္မော နာကုသလသာရမတာဟိတုပိစေနာပိစယောအဗျာကတောဓမ္မောနာကုသလသာဇာနာအာဟုသလသာဇာနာမတာဟိတုပိစေနာပိစယောကုသလဓမ္မောနာကုသလသာဇာနာမတာအာရမဏပိစေနာပိစယောသဗ္ဗည

အညမင်းကြီးနဝအိတိသဗ္ဗိတာဥပနိတိအထာရတပုရိဇာတိသပိဇာဇာတိနဝအာဒေဝနေနဝကာမေတိရတဝိဘာဂေတိနိအာရိတိရတပေယလာမေဂေတိရတသံယုတ်တေနဝဝိမယုတ်တေရဝါဒသပေယလာ အာဝိတေသဗ္ဗိတာပညာဝါရံဝိထာရိတပံဝေရဏတိကပရိသဝါရာ ပစ္စယဒုက္ခဟေတုဒုက္ခယဝရဏယသံမြုပ်ဏနာမံဒိသနာဒုက္ခယဝရဏယသံမြုပ်တော်ဓမ္မောဝိဇတိဟေတုဝိဇယဒုက္ခယဝရဏယသံမြုပ်တေကံနေပဋိစ္ဆာဒုက္ခဝရဏစိတ်ဓာသမုဒ္ဒနေသရူပံပတိတံဒိနေပေယလာမဟာဘူတာနာတိဒုက္ခယဝရဏယသံမြုပ်တံဓမ္မံဒိသနာဒုက္ခယဝရဏယသံမြုပ်တော်ဓမ္မောဝိဇတိဟေတုဝိဇယ ဒုက္ခယဝရဏယသံမြုတ်တံဧကံကဏံဒိဋ္ဌာတယောကန္နာစိတ်တံသမုဒ္ဒနိသရူပံမေယလာဒုက္ခယဝရဏယသံမြုတ်တံဓမ္မံဒိဋ္ဌာနာဒုက္ခမဒုက္ခယဝရဏယသံမြုတ်တော်ဓမ္မောပိစတိဟေတုပစ္စယဒုက္ခယဝရဏယသံမြုတ်တံဓမ္မံဒိဋ္ဌာနာဒုက္ခယဝရဏယအမြုတ်တော်ဇာနာအဒုက္ခမဒုက္ခယဝရဏယသံမြုတ်တော်ဇာဓမ္မဥပ္ပဇန္တိဟေတုပစ္စယ ဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်သောဇာနာအဒုက္ခမဒုက္ခယဝရဏယသံပြုတ်သောဇာဓမ္မာဥပိသန္တိတုပိစေယဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်သောဇာနာဒုက္ခယဝရဏယသံပြုတ်သောဇာဓမ္မာဥပိသန္တိတုပိစေယဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်သောဇာ နာဒုက္ခယဝရဏယသံယုတ်သောသနာအဒုက္ခအမဒုက္ခယဝရဏယသံယုတ်သောသဓမ္မဝိဇ္ဇန္တိတုဝိဇယဒုက္ခယဝရဏယသံယုတ်တနာမံဒိသနာဒုက္ခယဝရဏယသံယုတ်သောဓမ္မောပိစတိအတုပိစယဒုက္ခယဝရဏယသံယုတ်တဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်သောဓမ္မောပိစတိအတုပိစယ ဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာဒုက္ခမဒုက္ခယဝရဏယသံယုတ်တောဓမ္မောပိစတိဣတုပိစယဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်တောဇာနာအာဒုက္ခမဒုက္ခယဝရဏယသံယုတ်တောဇာဓမ္မဥပိစံတိဣတုပိစယဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်တောဇာ နာဒုက္ခမဒုက္ခယဝရဏယသံယုတ်သောဇာဓမ္မဥပိ္ပဇာတိတုပိစေယဒုက္ခယဝရဏယသံယုတ်တံဓမ္မံပိဇာနာဒုက္ခယဝရဏယသံယုတ်သောဇာနာဒုက္ခယဝရဏယသံယုတ်သောဇာဓမ္မဥပိ္ပဇာတိတုပိစေယဒုက္ခယဝရဏယသံယုတ်တံဓမ္မံပိဇာနာဒုက္ခယဝရဏယသံယုတ်သောဇာနာဒုက္ခယဝရဏယသံယုတ်သောဇာ နာဒုက္ခမဒုက္ခယဝရဏယသံယုတ်သောဇာဓမ္မဝိဇန္တိဒုပိစေယအဒုက္ခမဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာဒုက္ခမဒုက္ခယဝရဏယသံယုတ်သောဓမ္မဝိဇတိယဒုပိစေယအာဒုက္ခမဒုက္ခယဝရဏယသံယုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံယုတ်သောဓမ္မဝိဇတိယဒုပိစေယ အာဒုက္ခမဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်တော်ဓမ္မောဝိသတိတုပိစေယအာဒုက္ခမဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်တော်သာနာအာဒုက္ခမဒုက္ခယဝရဏယသံပြုတ်တံဓမ္မံဒိသနာဒုက္ခယဝရဏယသံပြုတ်တော်သာနာအာဒုက္ခမဒုက္ခယဝရဏယသံပြုတ်တော်သာဓမ္မောပိသန္တိတုပိစေယ အဒုက္ခမဒုက္ခယဝရဏယသံပြုတ်တဏမံပိဋ္ဌာနာဒုက္ခယဝရဏယသံပြုတ်သောဇာနဒုက္ခယဝရဏယသံပြုတ်သောဇာဓမ္မဝိဇန္တိဒုပိစေယအဒုက္ခမဒုက္ခယဝရဏယသံပြုတ်တဏမံပိဋ္ဌာနာဒုက္ခယဝရဏယသံပြုတ်သောဇာနာဒုက္ခယဝရဏယသံမြုပ်တော်ဇာနာဒုက္ခမဒုက္ခယဝရဏယသံမြုပ်တော်ဇာနာမဥပ္ပင်္စံတိဧတုပစ္ဆေယသံခိတံ ဟေတုယဧကဝိတာအာရမေကဝိတာပေယလာအဝိတေကဝိတာပစ္စနိယာနာဟေတုဒုက္ခယဝရဏယသံမြုဒ္ဒနာမံပရိသနာဒုက္ခယဝရဏယသံမြုဒ္ဒောဓမ္မောပစ္စတိနာဟေတုမေဇယတံခိတံနာဟေတုယဧကဝိတာအနာရမေကဝိတာပေယလာနာဝိမြုဒ္ဒေဇုံဒနာပေယလာနောဝိကနေဧကဝိတာ အာဇာတဝါရံပိပစ္စယဝါရံပိနေတ္တဝါရံပိတံတထဝါရံပိသံယုဒဝါရံပိပရိသဝါရတတိတံဝရဏတိကပရိပညာဝါရပစ္စယဒုက္ခဟိတုဒုက္ခယဝရဏယသံယုဒဓမ္မောနာဒုက္ခယဝရဏယသံယုဒသာရမတဟိတုပစ္စေနာပစ္စယောဒုက္ခယဝရဏယသံယုဒဓမ္မော နာဒုက္ခယဝရဏယသာမြုံနာသာရမတာဟိတုပိစေနာပိစယောဒုက္ခယဝရဏယသာမြုံသောဓမ္မောနာဒုက္ခမဒုက္ခယဝရဏယသာမြုံတာသာရမတာဟေတုပိစေနာပိစယောဒုက္ခယဝရဏယသာမြုံသောဓမ္မောနာဒုက္ခယဝရဏယသာမြုံတာသာသာနာအာဒုက္ခမဒုက္ခယဝရဏယသာမြုံတာသာနာမတာဟေတုပိစေနာပိစယော ဒုက္ခာယဝရဏာယသံယုတ်တော်ဓမ္မောနာဒုက္ခာယဝရဏာယသံယုတ်တသာဇာနာဒုက္ခမဒုက္ခာယဝရဏာယသံယုတ်တသာဇာနာမတ္တာဟေတုပိစေနာပိစေယောဒုက္ခာယဝရဏာယသံယုတ်တော်ဓမ္မောနာဒုက္ခာယဝရဏာယသံယုတ်တသာဇာနာဒုက္ခာယဝရဏာယသံယုတ်တသာဇာဓမ္မတာဟေတုပိစေနာပိစေယော ဒုက္ခယဝရဏယသံမြုတ်တော်ဓမ္မောနာဒုက္ခယဝရဏယသံမြုတ်တသာသာနာဒုက္ခယဝရဏယသံမြုတ်တသာသာနာအဒုက္ခမဒုက္ခယဝရဏယသံမြုတ်တသာသာနာမတာဟေတုပိစေနာပိစေယောတံခိတဣတုယဧကဝိသအရမဏိကဝိသဘေယလာအဝိဒေကဝိသပညာဝရံဝိဒါရိတပံဝိပါကတိကပရိစ္ဆဝါရဣစ္ဆယစတုကဟေတုအာရမဏ ဝိဘာကံနာမပရိဇာနာဝိဘာဂောနာမောဝိဇတိအတုဝိဇေယဝိဘာကနာမပရိဇာနာဝိဘာဂဓမ္မဓမ္မောဥပိသတိအတုပိစေယဝိဘာကံဓမ္မပရိဇာနာ နေဝဝိဘာဂအဝိဘာဂဓမ္မဓမ္မောဝိသတိအတုပိစေယဝိဘာကနာမပရိဇာနာဝိဘာဂဓမ္မဓမ္မောဇာနာနေဝဝိဘာဂနဝိဘာဂဓမ္မဓမ္မောဇာဓမ္မ

ဝိဘာဂနာမဓမ္မံဒိဋ္ဌာနာနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မောဝိသတိတုပစ္စယဝိဘာဂဓမ္မဓမ္မံဒိဋ္ဌာနာဝိဘာဂောဇာနာနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မောဇာဓမ္မဝိဇန္တိတုပစ္စယဝိဘာဂဓမ္မဓမ္မံဒိဋ္ဌာနာဝိဘာဂောဇာ နာဝိဘာကဓမ္မဓမ္မောဇာဓမ္မဝိဇန္တိဣတုဝိစယပင်စပညာနေဝဝိဘာကနာဝိဘာကဓမ္မဓမ္မမဒိသာနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မောဝိဇတိဣတုဝိစယနေဝဝိဘာကနာဝိဘာကနာမဓမ္မမဒိသာနာဝိဘာကောဓမ္မောဝိဇတိဣတုပိစယ နေဝဝိပါကနာဝိပါကဓမ္မဓမ္မံဒိသနာဝိပါကဓမ္မဓမ္မောပိစတိဟေတုပိစယနေဝဝိပါကနာဝိပါကဓမ္မဓမ္မံဒိသနာဝိပါကဓမ္မဓမ္မောဇာနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဇာဓမ္မဥပိသံတိဟေတုပိစယနေဝဝိပါကနာဝိပါကဓမ္မဓမ္မံဒိသ နဝိဘာကောဇာနာဝိဘာကဓမ္မဓမ္မောဇာဓမ္မာအဝိဇ္ဇာနိတုပိစေယပင်စပညာဝိဘာကံသာနေဝဝိဘာကနာဝိဘာကဓမ္မဓမ္မင်ဇဓမ္မံဒိဋ္ဌာနာဝိဘာကောဓမ္မောဝိသတိဟိတုပိစေယဝိဘာကံသာနေဝဝိဘာကနာဝိဘာကဓမ္မဓမ္မင်ဇဓမ္မံဒိဋ္ဌာနာဝိဘာကဓမ္မဓမ္မောဝိသတိတုပိစေယဝိဘာကံသာ နေဝဝိပါကနာဝိပါကဓမ္မဓမ္မင်္စဓမ္မပတိစ္ဆနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဝိဇ္ဇတိအတုပစ္စယဝိပါကံသာနေဝဝိပါကနာဝိပါကဓမ္မဓမ္မင်္စဓမ္မပတိစ္ဆနာဝိပါကဓမ္မဓမ္မောဇာနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဇာဓမ္မ ဩဝိဇန္တိဒုဝိဇယဝိပါကံဇာနေဝဝိပါကာနဝိပါကာဓမ္မဓမ္မင်္ဇာဓမ္မပဋိဇာနာဝိပါကောဇာနာဝိပါကဓမ္မဓမ္မောဇာဓမ္မဥပ္ပဇာတိဣတုပစ္စယဝိပါကဓမ္မဓမ္မင်္ဇာနေဝဝိပါကနာဝိပါကဓမ္မဓမ္မင်္ဇာဓမ္မပဋိဇာနာဝိပါကောဓမ္မောပိသတိဣတုပစ္စယဝိပါကဓမ္မဓမ္မင်္ဇာနေဝဝိပါက နာဝိပါကဓမ္မဓမ္မင်္ဇဓမ္မံဒေဇာနာဝိပါကဓမ္မဓမ္မောဩဝိသတိတုဝိဇယဝိပါကဓမ္မဓမ္မင်္ဇနေဝဝိပါကနာဝိပါကဓမ္မဓမ္မင်္ဇဓမ္မံဒေဇာနာဝိပါကောဇာနာဝိပါကဓမ္မဓမ္မောဇာဓမ္မဝိဇန္တိတုဝိဇယဝိပါကံဓမ္မံဒိသနာဝိပါကဓမ္မဓမ္မောဥပိသတိအာရမဏပစ္စယတိနိ ဝိဘာဂဓမ္မဓမ္မဒိသနာဝိဘာဂောဓမ္မောဝိသတိအာရမဏပိစေယတိနိနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မဒိသနာနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မောဝိသတိအာရမဏပိစေယပင်စပညာဝိဘာဂံဇာနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မံဇဓမ္မဒိသနာ နဝိဘာဂဓမ္မဓမ္မောဝိဇတိအာရမဏပစ္စယတိနိတံခိတံဟေတုယာဒေဝိတာအာရမဏေသုဒ္ဓတာပေယလာအဝိဒေဒေဝိတာတံခိတံနာဟေတုယာသာရတနာရမဏေဘာနာရတာသာဇာတဝါရံပိပိဇယဝါရံပိနေတယဝါရံပိတန်တထဝါရံပိတံပြုဒ္ဓဝါရံပိဝိဓာရိတပံဝိဘာကတိက အညာဝါဒပစ္စယစတုကဟေတုအာရမဏဝိဘာဂောဓမ္မောနာဝိဘာကသာဓမ္မတာဟေတုပစ္စေနာပစ္စယောဝိဘာကောဓမ္မောနာဝိဘာကဓမ္မဓမ္မတာဟေတုပစ္စေနာပစ္စယောဝိဘာကောဓမ္မောနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မတာဟေတုပစ္စေနာပစ္စယောဝိဘာကောဓမ္မောနာဝိဘာကဓမ္မဓမ္မတသနာနေဝဝိဘာကနာဝိဘာက ဓမ္မဓမ္မသာဇာဓမ္မသာဟိတုပိစေနာပိစယောဝိဘာဂောဓမ္မောနဝိဘာကသာဇာနဝိဘာကဓမ္မဓမ္မသာဇာဓမ္မသာဟိတုပိစေနာပိစယောဝိဘာဂောဓမ္မောနဝိဘာကသာဓမ္မသာအာရမဏပိစေနာပိစယောဝိဘာဂောဓမ္မောနဝိဘာကဓမ္မဓမ္မသာရမဏပိစေနာပိစယောဝိဘာဂောဓမ္မောနနေဝဝိဘာကနဝိဘာက ဓမ္မဓမ္မတာအာရမဏပစ္စေနာပစ္စယောဝိပါကောဓမ္မောနာဝိပါကသဇာနာနေဝဝိပါကနာဝိပါကဓမ္မဓမ္မတာဇာဓမ္မတာအာရမဏပစ္စေနာပစ္စယောဝိပါကောဓမ္မောနာဝိပါကဓမ္မဓမ္မသာဇာနာနေဝဝိပါကနာဝိပါကဓမ္မဓမ္မသာဇာဓမ္မသာအာရမဏပစ္စေနာပစ္စယောဝိပါကောဓမ္မော နဝိဘာကသာဇာနဝိဘာကဓမ္မဓမ္မသာဇာဓမ္မသာအာရမဏပိစေနာပိစေဝိဘာကဓမ္မဓမ္မောနဝိဘာကဓမ္မဓမ္မသာအာရမဏပိစေနာပိစေယောဝိဘာဂဓမ္မဓမ္မောနဝိဘာဂသာဓမ္မသာရမဏပိစေနာပိစေယောဝိဘာဂဓမ္မဓမ္မောနနေဝဝိဘာဂနာဝိဘာဂဓမ္မဓမ္မသာအာရမဏပိစေနာပိစေယောဝိဘာဂဓမ္မဓမ္မော နာဝိဘာကသာဇာနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မသာဇာဓမ္မသာအာရမဏပိစေနာပိစေယဝိဘာကဓမ္မဓမ္မောနာဝိဘာကဓမ္မဓမ္မသာဇာနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မသာဇာဓမ္မသာအာရမဏပိစေနာပိစေယဝိဘာကဓမ္မဓမ္မောနာဝိဘာကသာဇာနာဝိဘာကဓမ္မဓမ္မသာဇာဓမ္မသာ အာရမဏပိစေနာပိစေယောနေဝဝိပါကနာဝိပါကဓမ္မဓမ္မောနာနေဝဝိပါကနာဝိပါကဓမ္မဓမ္မတာအာရမဏပိစေနာပိစေယောပိအာလာသတံခိတံဟိတုယာတိရတအာရမဏိအထာရတအတိပိယတတရတအနန္တရေသောလာသဘေယလာပုရိသာဒေဇပိဇာဇာတိနဝါ အာဒေဝနေသာကာမေဇုဒ္ဒတာဝိဘာဂေပင်္စဣန္ဒိအထာရတာပိယလာဝိပယုတ်ေရဝရတာပိယလာအဝိတေသပိတာအညာဝရံဝိဒါရိတပံဥပါဒိဏတိကပရိဇာဝါရပစ္စယစတုကဟေတု ဥပါရိနုပါရဏိယံဓမ္မံဒိသနာဥပါရိနုပါရဏိယောဓမ္မောဥပ္ပိသတိဧတုပစ္စယဥပါရိနုပါရဏိယံဓမ္မံဒိသနာနုပါရိနုပါရဏိယောဓမ္မောဥပ္ပိသတိဧတုပစ္စယဥပါရိနုပါရဏိယံဓမ္မံဒိသနာနုပါရိနာနုပါရဏိယောဓမ္မောဥပ္ပိသတိဧတုပစ္စယဥပါရိနုပါရဏိယံဓမ္မံဒိသနာဥပါရိနုပါရဏိယောသာ nanụụbagharị na anụbara n'ihe ozo adama bụza ndị dz ya anụbgharị na ụbara ihendmamdza na ụbara n bara n'ihe odama obụza di edobeze ya အနုဘာရိနုဘာရဏိယံဓမ္မံဒိသနာနုဘာရိဏအနုဘာရဏိယောဓမ္မောဥပိသတိဧတုပစ္စယနုဘာရိနုဘာရဏိယံဓမ္မံဒိသနာဥဘာရိနုဘာရဏိယောဇာနာအနုပါဒိဏအနုပါရဏိယောဇာဓမ္မာဥပ္ပဇာနိတုပစ္စယအနုပါဒိဏအနုပါရဏိယံဓမ္မံဒိသနာနုပါဒိဏအနုပါရဏိယောဓမ္မောဥပ္ပဇတိအတုပစ္စယ အနုဘာဒိနာနုဘာရဏိယံဓမ္မံဒိသနာဥပါဒိနုဘာနိယောဓမ္မောဥပိသတိအေတုပိစေယအနုဘာဒိနာနုဘာရဏိယံဓမ္မံဒိသနာနုဘာဒိနုဘာနိယောဓမ္မောဥပိသတိအေတုပိစေယအနုဘာဒိနာနုဘာရဏိယံဓမ္မံဒိသနာဥပါဒိနုဘာနိယောဇာနာအနုဘာဒိနာနုဘာနိယောဇာဓမ္မောဥပိသန္တိအေတုပိစေယ အနုပါရိဏအနုပါရဏိယံဓမ္မံဒိသနာဥပါဒိနုပါရဏိယောဇနာနုပါဒိနုပါရဏိယောဇဓမ္မာဥပိသန္တိဟေတုပစ္စယအနုပါရိဏုပါရဏိယံဇာနုပါရိဏအနုပါရဏိယံဇာဓမ္မံဒိသနာဥပါဒိနုပါရဏိယောဓမ္မောဥပိသတိဟေတုပစ္စယအနုပါရိဏုပါရဏိယံဇာနုပါရိဏအနုပါရဏိယံဇာဓမ္မံဒိသနာ နအနုဘာဒိနအနုဘာရဏီယောဓမ္မောဥပ္ပစ္စတိဧတုပစ္စယအနုဘာရိနုဘာရဏိယံသာအနုဘာရိနအနုဘာရဏိယံသာတမံဒိသာနာဥပါရိနုဘာရဏီယောသာနာအနုဘာရိနာနုဘာရဏီယောသာဓမ္မောဥပ္ပစ္စံဤတုပစ္စယဥပါရိနုပါရဏိယံသာအနုပါရိနုပါရဏိယံသာတမံဒိသာနာဥပါရိနုပါရဏီယောဓမ္မောဥပ္ပစ္စတိဧတုပစ္စယ ဥပါရိဏုပါရဏိယံသာနုပါရိဏုပါရဏိယံသာဓမ္မပဋိစ္စာနာအနုပါဒိဏအနုပါရဏိယောဓမ္မောဥပိသတိဟေတုပစ္စယဥပါရိဏုပါရဏိယံသာနုပါရိဏုပါရဏိယံသာဓမ္မပဋိစ္စာနာဥပါရိဏုပါရဏိယောသာနာနုပါဒိဏနုပါရဏိယောသာဓမ္မာဝိဇ္ဇဏိဟေတုပစ္စယသံခိတံဟေတုယာဧကုနဝိသာ အာရမေနဝအဓိပတိယဧကာရတ္တပေယလာ အာဇာတိကုနဝိတာသာဇာတဝါရံပိဣဇယဝါရံပိနေတ္တယဝါရံပိသံသတာဝါရံပိသံပြုတ်တာဝါရံပိဝိထာရိတပံဥပါဒိနတိကပညာဝါရပိစယသုက္ခဟိတုအာရမဏဥပါရိနုပါရဏိယောဓမ္မော နာဥပါရိနုပါရဏိယသာရမတဟိတုပိစေနာပိစယောဥပါရိနုပါရဏိယောဓမ္မောနာနုပါရိနာ နာအနုပါရိနုပါရဏိယသာနာမတာဟိတုမစ္စေနာပစ္စယောပိယလာဥပါရိနုပါရဏိယောဓမ္မောနာဥပါရိနုပါရဏိယသာနာမတာရမဏပစ္စေနာပစ္စယောဥပါရိနုပါရဏိယောဓမ္မောနာနုပါရိနုပါရဏိယသာနာမတာရမဏပစ္စေနာပစ္စယောဥပါရိနုပါရဏိယောဓမ္မောနာနုပါရိနာနုပါရဏိယသာနာမတာအာရမဏပစ္စေနာပစ္စယော ဥပါရိနုပါရဏိယောဓမ္မောနာနုပါနာဥပါဒိနုပါရဏိယသသနာနုပါရိနာနုပါရဏိယသသဓမ္မတာရမဏပိစေနာပိစယောဥပါရိနုပါရဏိယောဓမ္မောနာနုပါရိနုပါရဏိယသသနာနုပါရိနာနုပါရဏိယသသဓမ္မတာအာရမဏပိစေနာပိစယောအနုပါရိနုပါရဏိယောဓမ္မော နာနုပါဒိနုပါရဏိယတာဓမ္မတာအာရမဏပိစေနပိစယောအနုပါဒိနုပါရဏိယောဓမ္မော နာဥပါဒိနုပါရဏိယတာဓမ္မတာအာရမဏပိစေနပိစယောအနုပါဒိနုပါရဏိယောဓမ္မော နာနုပါဒိနာနုပါရဏိယတာဓမ္မတာအာရမဏပိစေနပိစယောနုပါရိနုပါရဏိယောဓမ္မောနာဥပါရိနုပါရဏိယသာဇာနာနုပါရိနာ အနုဘာရာနိယသာဇာရမတာရမပိစေနာပိစေယောအနုဘာရိနုဘာရာနိယောဓမ္မောနာနုဘာဒိနုဘာရာနိယသာဇာနာနုဘာရိနာနုဘာရာနိယသာဇာရမတာရမပိစေနာပိစေယောအနုဘာဒိနာအနုဘာရာနိယောဓမ္မောနာအနုဘာဒိနာအနုဘာရာနိယသာရမတာရမပိစေနာပိစေယောပိယလာပင်စသံခိတံ ဟေတုယာတေရတာအာရမေပါဏရတာတိတိယဧဃာရတာပညာဝရမိဝိဓာရိတပံတံကိလေသာတိကပရိဇာဝါရပစ္စယနုရောမာဟေတုတံကိလေသာတံကိလေတိကံဓမ္မံဒိသနာတံကိလေသာတံကိလေတိကောနာမောဥပိသတိဟေတုပစ္စယတံကိလေသာတံကိလေတိကံဓမ္မံဒိသနာအတံကိလေသာ တံခိလေတိကောဓမ္မောဥပိသတိအတုပိစယာတံခိလေဒတံခိလေတိကံဓမ္မံပိဋ္ဌာနာအတံကိလေသာအတံကိလေတိကောဓမ္မောပိသတိအတုပိစယတံကိလေထတံကိလေတိကန္ဓမံဒိသနာတံကိလေသာတံကိလေတိဝောဇာနာတံကိလေသာအတံကိလေတိကောဇာဓမ္မဥပိသန္တိအတုပိစယတံကိလေထတံကိလေတိကန္ဓမံဒိသ နာအတံကိလေသာတံကိလေတိကောဇာနာတံကိလေသာအတံကိလေတိကောဇာဓမ္မဝေဇန္တိဧတုပစ္စယံအတံကိလေသာအတံကိလေတိကံဓမ္မပရိစ္ဆာနာတံကိလေသာတံကိလေတိကောဓမ္မောအဝေဇတိဧတုပစ္စယံအတံကိလေသာတံကိလေတိကံဓမ္မပရိစ္ဆာနာအတံကိလေသာအတံကိလေတိကောဓမ္မောဝေဇတိတုပစ္စယံ အတံကိလေသာအတံကိလေသိကံဓမ္မံဒိသနာတံကိလေသာတံကိလေတိကောဇာနာတံကိလေထာအတံကိလေတိကောဇာဓမ္မာဥပိသန္တိဟေတုပိစယံအတံကိလေထာတံကိလေတိကံဓမ္မံဒိသနာအတံကိလေထာအတံကိလေတိကောဓမ္မောပိသတိဟေတုပိစယံအတံကိလေထာတံကိလေတိကံဓမ္မံဒိသနာ နာတံကိလေသာတံကိတေတိကိုဓမ္မောအဝိဇ္ဇတိအေတုပစ္စယအတံကိလေသာတံကိလေတိကန္တာမံပတိစ္ဆနာအတံကိလေသာတံကိတေတိကိုဓမ္မောဝိဇ္ဇတိအေတုပစ္စယအတံကိလေသာအတံကိလေတိကန္တာမံပတိစ္ဆနာအတံကိလေသာတံကိတေတိကိုသာနာတံကိလေသာအတံကိလေတိကိုသာဓမ္မောဝိဇ္ဇတိအေတုပစ္စယ အတံကိလေသာအတံကိလေသိခန္ဓာမံတိစ္ဆာနာတံကိလေသာတံကိလေသိကောဇာနာအတံကိလေသာတံကိလေသိကောဇာဓမ္မဝိဇန္တိဟိတုပစ္စယံအတံကိလေသာအတံကိလေသိကံဇာအတံကိလေသာအတံကိလေသိကံဇာဓမ္မံတိစ္ဆာနာတံကိလေသာတံကိလေသိကောဓမ္မောဝိဇတိဟိတုပစ္စယတိနိ တံကိလေသာတံကိလေသိကံသာအတံကိလေသာတံကိလေသိကံသာဓမ္မံပိဿာနာတံကိလေသာတံကိလေတိကောဓမ္မောဝိဇ္ဇတိဟေတုပိစယဘေယလာတိနိတံခိတံ ဟေတုယဧကုဏဝိတာအာရမေနဝဘေယလာအာဝိကတိကုဏဝိသာသာဇာတာဝါရံပိပိစယဝါရံပိနေတယဝါရံပိတံသတ္ထဝါရံပိတံမြုဒ္ဓဝါရံပိဝိဓာရိတပံအညာဝါရေနာတတိတံ ဟေတုယာဒေရသအာရမဏိပါဏရသအဓိပိယမာနရသအနန္တရိသောလာသပိယလာဘုရိသာဒေသအပိဇာသာဒေနဝအာဒေဝနေအထာကာမေတေရတာဝိဘာဂေအထာအာရိတေရတာဘေယလာမေဂေတေရတာဝိမြုတ်တေရဝါဒတာဘေယလာ အဝိတေသဗ္ဗိတာဝိတေကတိကပရိဇာဝါရာ

ဟေတုပစ္စယပေယလာတတ္တသံခိတံဟေတုယဧကုဏပညာသာအာရမဏိဧကုဏပညာသာပေယလာအဝိတိဧကုဏပညာသာအာဇာတဝါရံပိပေယလာပညာဝါရံပိဝိထာရိတပံဤဒိဋ္ဌိကရိဇာဝါရပစ္စယနုလောမဟေတု ပိတိသာကံဓမ္မံသစ္ဆာနာပိတိသာတော်ဓမ္မောပိသတိဣတုပိစယပိတိသာကံဓမ္မံသစ္ဆာနာဒုက္ခသာတော်ဓမ္မောပိသတိဣတုပိစယပိတိသာကံဓမ္မံသစ္ဆာနာဝေခာသာတော်ဓမ္မောဥပိသတိဣတုပိစယပိတိသာကံဓမ္မံသစ္ဆာနာပိတိသာတော်သာနာဝေခာသာတော်သာဓမ္မဝိဇ္ဇာနိဣတုပိစယပိတိသာကံဓမ္မံသစ္ဆာနာဒုက္ခသာတော်သာ နာဝေကာသာဒောဇာဓမ္မာဝိဇန္တိဒုပိစေယပိတိသာဒနာမံတိစ္ဆာနာပိတိသာဒောဇာနာသူကာသာဒောဇာဓမ္မာဝိဇန္တိဒုပိစေယပိတိသာဒနာကပိတိသာဒံဓမ္မံတိစ္ဆာနာပိတိသာဒောဇာနာသူကာသာဒောဇာနာဝေကာသာဒောဇာဓမ္မာဝိဇန္တိဒုပိစေယဒုက္ခသာဒံဓမ္မံတိစ္ဆာနာဒုက္ခသာဒောဓမ္မောဝိဇတိဧတု ပစ္စယဘေယလာတတ္တဥပက္ခာသကတံဓမ္မပရိသနာဥပက္ခာသာသောဓမ္မဥပိသတိအတုပစ္စယဘေယလာတတ္တဣတိသာကတင်္သာဒုက္ခသာကတင်္သာဓမ္မပရိသနာပိတိသာသောဓမ္မဥပိသတိဟေတုပစ္စယဘေယလာတတ္တသံဃိတံ ဟိတုယာထဝိသာရမလေစုဝိတပေယလာအဝိတေအထဝိသာအာဇာတဝါရံပိပေယလာတံပြုဒ္ဒဝါရံပိပညာဝါရံပိတပ္ပတဝိဓာရိတပံဒါသနာတိကပရိဇာဝါရပစ္စယံလူလောမှာဟေတု သသနေနာဘာဒဘာနာမံဒိသနာတသနေနာဘာဒဘောဓမ္မောဥပိသတိဣတုပိစယသသနေနာဘာဒဗန္ဓမံဒိသနာဘောနာယဘာဒဘောဓမ္မောဥပိသတိဣတုပိစယသသနေနာဘာဒဗန္ဓမံဒိသနေဝနာနေဝသသနေနာနာဘောနာယဘာဒဘောဓမ္မောဥပိသတိဣတုပိစယ သတ္တနိနာပါဒပံဓမ္မံဒိသနာဘာဝနာယပါဒဘောဇနာနေဝဒသနိနာနာဘာဝနာယပါဒဘောဇဓမ္မာဥပ္ပိဇံတိဧတုပစ္စယသတ္တနိနာပါဒပံဓမ္မံဒိသနာသနိနာပါဒဘောဇနာဘာဝနာယပါဒဘောဇဓမ္မာဥပ္ပိဇံတိဧတုပစ္စယဘာဝနာယပါဒပံဓမ္မံဒိသဘာဝနာနာဘာဝနာယ အာဒဘောဓမ္မောပိသတိဟေတုပစ္စယပင်စာနိဝါဒသနေနာနာဘာဝနာယပါဒမနာမံဒိဋ္ဌာနာဒသနေနာပါဒဘောဓမ္မောဥပိသတိဟေတုပစ္စယတိနိဒသနေနာပါဒပင်စာနာဒသနေနာပါဒပင်စာနေဝါဒသနေနာနာဘာဝနာယပါဒပင်စာဓမ္မံဒိဋ္ဌာ နာရသနေနာပါရာဘောဓမ္မောဥပိသတိအတုပိစေယာတိနိဘာဝနာယာပါဒပင်စာနေဝဒသနေနာနာဘာဝနာယာပါဒပင်စာဓမ္မံဒိဋ္ဌာနာဒသနေနာပါရာဘောဓမ္မောဥပိသတိအတုပိစေယာတိနိတံခိတံဟေတုယာဧကုဏဝီတာပိယလာ အဝိကတိဧကုဏဝိတာသာဇာတဝါရံပိပေယလာတံပြုတ်တဝါရံပိအညာဝါရံပိဝိဒါရိတပံဒါသနာဟိဒုတိကပရိဇာဝါရတသနေနာဘာတဘာဟိတုကံဓမ္မံတိစ္ဆာနာဒသနေနာဘာတဘာဟိတုကောဓမ္မောဝိဇတိတုဝိဇယတံခိတံဟိတုယသဗ္ဗိတပေယလာအဝိကတိသဗ္ဗိတဝိဒါရိတပံ အာဇယကာမိတိကာမရိဇာဝါရပစ္စယနုလောမဟိတုအာဇယကာမိဓမ္မမရိဇာနာအာဇယကာမိဓမ္မောပိသတိဧတုပစ္စယအာဇယကာမိဓမ္မမရိဇာနာအာပါဇယကာမိဓမ္မောဝိသတိဟိတုဝိဇယာဇယကာမိဓမ္မံဒိသနာနေဝဇယကာမိနာပါဇယကာမိဓမ္မောဥပ္ပိသတိဟိတုဝိဇယာဇယကာမိ ဓမ္မပရိသနာပါစရာဂာမိဇာနာနေဝစေယဂာမိနာပါစရာဂာမိဇာဓမ္မဝိဇာတိတုပိစေယအာစရာဂာမိဓမ္မပရိသနာအာစရာဂာမိဇာနာပါစရာဂာမိဇာဓမ္မဥပိဇာတိဣတုပိစေယအဘာဇေအာဂာမိဓမ္မပရိသနာအဘာဇေအာဂာမိဓမ္မောပိဇတိဣတုပိစေယ အာဘာဇယဂာမိဓမ္မပရိဇာနာအာဇယဂာမိဓမ္မောဥပ္ပိဇတိဣတုပိစယအာဘာဇယဂာမိဓမ္မပရိဇာနာနေဝဇယဂာမိဓမ္မဇယဂာမိဓမ္မောဥပ္ပိဇတိဣတုပိစယဘာဇယဂာမိဓမ္မပရိဇာနာအာဇယဂာမိဇာနာနေဝဇယဂာမိနာပါဇယဂာမိဇာဓမ္မဝိဇာနိတုပိစယ အာဘာဇယဂာမိဓမ္မံဒိသနာအာဇယဂာမိသနာဘာဇယဂာမိသဓမ္မဥပ္ပဇံတိဟိတုပစ္စယနေဝဇယဂာမိနာဘာဇယဂာမိဓမ္မံဒိသနာအာဇယဂာမိဓမ္မောဝိဇတိဟိတုပစ္စယနေဝဇယဂာမိနာဘာဇယဂာမိဓမ္မံဒိသနာအာဘာဇယဂာမိဓမ္မောဝိဇတိဟိတုပစ္စယနေဝဇယဂာမိနာဘာဇယဂာမိ ဓမ္မံပရိဇာနာအာဇယဂာမိဇာနာပါဇယဂာမိသဓမ္မဥပ္ပဇန္တိဧတုပိစယအာဇယဂာမိန်ဇာနေဝဇဟယဂာမိနာပါဇယဂာမိန်ဇာဓမ္မံပရိဇာနာအာဇယဂာမိဓမ္မဥပ္ပဇန္တိတုပိစယအာဇယဂာမိန်ဇာနေဝဇဟယဂာမိနာပါဇယဂာမိန်ဇာဓမ္မံပရိဇာနာပါဇယဂာမိဓမ္မောပိသတိဧတုပိစယ အာဇယကမိန်စာနေဝါဇယကမိနာပါဇယကမိန်စာဓမ္မံဒိသနာအာဇယကမိစနာပါဇယကမိစဓမ္မဥပိသံတိအတုပစ္စယအာပါဇယကမိန်စာနေဝါဇယကမိနာပါဇယကမိန်စာဓမ္မံဒိသနာအာဇယကမိဓမ္မဥပိသတိတုပစ္စယအာပါဇယကမိန်စာနေဝါဇယကမိနာပါဇယကမိန်စာဓမ္မံဒိသနာ နာအာဘာဇာဂာမိဓမ္မဝိဇ္ဇတိတုဝိဇယာအာဘာဇာဂာမိဉ္ဇာနေဝါဇာဂာမိနာဘာဇာဂာမိဉ္ဇာဓမ္မမတိဇာနာအာဇာဂာမိဇာနာဘာဇာဂာမိဇာဓမ္မဥပိဇံတိဧတုဝိဇယာသံခိတံဟေတုယာဧကုနဝိသသဗ္ဗတာဝိထာရောတိခတိကပရိသဝါဒပစ္စယနုရောမဟေတု တိခန္ဓာမံဒိသနာသေဘောဓမ္မောဥပိသတိအတုပစ္ဆေယတိခန္ဓာမံဒိသနာသေဘောဓမ္မောဥပိသတိအတုပစ္ဆေယတိခန္ဓာမံဒိသနာနေဝတိခနာတေခောနာနေဝတိခနာတေခောဓမ္မောဥပိသတိအတုပစ္ဆေယတိခန္ဓာမံဒိသနာအတေခောဇာနာနေဝတိခနာတေခောဇာဓမ္မောဝိဇန္တိတုပစ္ဆေယ သေခန္ဓာမံဒိသနာ သေဘောဇာနာအတေဘောဇာဓမ္မဥပ္ပဇာတိအတုဝိဇယအတေခံဓမ္မံဒိသနာသေဘောဓမ္မဥပ္ပဇတိအတုဝိဇယအတေခံဓမ္မံဒိသနာသေဘောဓမ္မဥပ္ပဇတိအတုဝိဇယအတေခံဓမ္မံဒိသနာနေဝတေကနာသေဘောဓမ္မဥပ္ပဇတိအတုဝိဇယ အတိကံဓမ္မပရိသနာသင်္ခောဇာနာနေဝတိကနာသင်္ခောဇာဓမ္မဥပိ္ပဇာတိအတုပိစရာအတိကံဓမ္မပရိသနာသင်္ခောဇာနာအတိခောဇာဓမ္မဥပိ္ပဇာတိဟိတုပိစရာနေဝတိကနာတိကံဓမ္မပရိသနာသင်္ခောဓမ္မဥပိ္ပဇာတိဟိတုပိစရာနေဝတိကနာတိကံဓမ္မပရိသနာသင်္ခောဓမ္မဥပိ္ပဇာတိဟိတုပိစရာနေဝတိကနာတိကံဓမ္မပရိသနာ နာတိခောဇာနာအတိခောဇာဓမ္မာဥပ္ပဇန္တိဧတုပစ္ဆေယတိခေယံဇာနေဝတိကနာတိကေဇာဓမ္မံပိဇာနာတိခောဓမ္မောဥပ္ပဇတိဧတုပစ္ဆေယတိခေယံဇာနေဝတိကနာတိကေဇာဓမ္မံပိဇာနာတိခောဓမ္မောဝိဇတိဧတုပစ္ဆေယတိခေယံဇာနေဝတိကနာတိကေဇာဓမ္မံပိဇာနာတိခောဇာ နာအသင်္ခောဇာတံမာဥပ္ပဇာတိဧတုပစ္ဆေယအသင်္ကံဇာနေဝသေကနာသေကံဇာဓမ္မံဒိသနာတေခောဓမ္မောဥပ္ပဇာတိဧတုပစ္ဆေယအသင်္ကံဇာနေဝတေကနာတေကံဇာဓမ္မံဒိသနာအတေခောဓမ္မောဥပ္ပဇာတိဧတုပစ္ဆေယအတေကံဇာနေဝတေကနာတေကံဇာဓမ္မံဒိသနာအတေခောဇာ နာတိကောဇာတံမာဝိဇန္တိဟေတုဝိဇယတံခိတံဟေတုယာဧကုဏဝိသသဗ္ဗတာဝိဒါရောပရိဒတိကပရိဇာဝါရပစ္စယနုလောမဟေတုပရိဒါနာမပရိဇာနာပရိဒောဓမ္မောဥပ္ပစ္စတိဟေတုဝိဇယပရိဒါနာမပရိဇာနာမေတောဓမ္မောဝိဇတိတုဝိဇယပရိဒါနာမပရိဇာနာပမာနောဓမ္မောဝိဇတိဟေတုဝိဇယ ပရိဒံဓမ္မံလေသာနာပရိဒောဇာနာပမာနောဇာဓမ္မာဥပိသန္တိဟေတုပစ္စယပရိဒံဓမ္မံလေသာနာမေဒောဇာနာပမာနောဇာဓမ္မာဥပိသန္တိဟေတုပစ္စယမဂ္ဂဒံဓမ္မံလေသာနာမေဒောဓမ္မောဥပိသန္တိဟေတုပစ္စယမဂ္ဂဒံဓမ္မံလေသာနာ နပရိဒောဓမ္မောဝိသတိတုပိစယမဂ္ဂရဏမံဒိသနပမာနောဓမ္မောဝိသတိတုပိစယမဂ္ဂရဏဓမ္မံဒိသနပရိဒောဇာနပမာနောဇာဓမ္မောဝိသတိတုပိစယမဂ္ဂရဏဓမ္မံဒိသနမေဒောဇာနပမာနောဇာဓမ္မောဝိသတိတုပိစယ ပမာဏံဓမ္မံဒိသာနာပမာဏောဓမ္မောဝိဇတိဧတုပစ္စယအပမာဏံဓမ္မံဒိသာနာပရိဒောဓမ္မောဝိဇတိဧတုပစ္စယပမာဏံဓမ္မံဒိသာနာမေတောဓမ္မောဝိဇတိဧတုပစ္စယပမာဏံဓမ္မံဒိသာနာမေတောဇာနာပမာဏောဇာဓမ္မဝိဇတိတုပစ္စယပမာဏံ ဓမ္မပရိဇာနာပရိဒောဇာနာမေဒောဇာနာမဟာဝေဇန္တိဟေတုပိစေယပရိဒေံဇာပမာဏံဇာဓမ္မပရိဇာနာမေဒောဓမ္မောပိစတိဟေတုပိစေယပရိဒေံဇာပမာဏံဇာဓမ္မပရိဇာနာပမာနောဓမ္မောပိစတိဟေတုပိစေယပရိဒေံဇာပမာဏံဇာဓမ္မပရိဇာနာမေဒောဇာနာပမာနောဇာဓမ္မောပိစန္တိဟေတုပိစေယ ပရိဒံသာမေကဒံသာဓမ္မပရိသနာ ပရိဒောဓမ္မောပိစတိအတုပိစယပရိဒံသာမေကဒံသာဓမ္မပရိသနာမေကဒောဓမ္မောပိစတိအတုပိစယပရိဒံသာမေကဒံသာဓမ္မပရိသနာပမာနောဓမ္မောဝိသတိတုဝိဇယပရိဒံသာမေကဒံသာဓမ္မပရိသနာပရိဒောသာနာပမာနောသာဓမ္မဥပိသန္တိဟေတုပိစယ ပရိဒေဟံသာမေကရင်သာဓမ္မပရိဇာနမေတောသာနဗမာနောသာဓမ္မဥပိသန္တိဟေတုပစ္စယသံခိတံဟေတုယဒေဝိသာအာရမဏေသုရတာသမတာဝိဒါရိတပံပရိတာရံနတ္တိကပရိဇာဝါရာ ပရိဒါရမဏဓမ္မပရိဇာနာပရိဒါရမဏဓမ္မောဥပိသတိအတုပိဇာယတုယာယကဝိသဘေယလာအဝိဒေဧကဝေသာဟိနတိကပရိဇာဝါရာဟိနာနာမပရိဇာနာဣနောဓမ္မောဥပိသတိအတုပိဇာတံကိလိဋ္ဌတံကိလေတိကတိကသတိတံဟေတုယာယကုနဝိသဘေယလာအဝိဒေကုနဝိသမိဇာတတိကပရိဇာဝါရာပိဇာနုလောမဟေတု မေဇာတာနိတံဓမ္မံဒေသနာမေဇာတာနိတောဓမ္မောဝိသတိအတုဝိဇယမေဇာတာနိတံဓမ္မံဒေသနာသမ္မတာနိတောဓမ္မောဝိသတိဟေတုပိစေယမိဇာတာနိယတံဓမ္မံဒိဇာနာအနိတောဓမ္မောဥပ္ပဇတိဟေတုပိစေယမိဇာတာနိယတံဓမ္မံဒိဇာနာ နာသမတနိဒောဇာနာနိဒောဇာဓမ္မာဥပ္ပိဇန္တိဧတုပိစေယမေဇာတာနိဒံဓမ္မံမေဇာနာမေဇာတာနိဒောဇာနာသမ္မာဒနိဒောဇာဓမ္မဝေဇန္တိဣတုပိစေယသမ္မာဒနိဒံဓမ္မံဒေဇာနာသမ္မာဒနိဒောဓမ္မောဥပိဇတိဣတုပိစေယသမ္မာဒနိဒံဓမ္မံဒေဇာနာမိစ္ဆာဒနိဒော ဓမ္မဝိဇတိအတုပစ္စယသာမတနိဒံဓမ္မံဒိသနာနိတော်ဓမ္မဝိဇတိတုပစ္စယသမ္မာဒာနိဒါနမံဒိသနာမိသတာနိရောဇာနာနိရောဇာဓမ္မဝိဇန္တိတုဝိဇယသမ္မာဒာနိဒန္တမံဒိသနာမိသတာနိရောဇာနာသမ္မာဒာနိရောဇာဓမ္မဥပ္ပဇန္တိဟေတုပစ္စယ အာနိဒံဓမ္မံဒေသနာ မေဇာတာအာနိဒောဓမ္မောပိစတိအတုပိစေအာဒီနိမေဇာတာနိဒံဇာအာနိဒံဇာဓမ္မံဒေသနာမေဇာတာနိဒောဓမ္မောပိစတိအတုပိစေအာဒီနိသမတာနိဒံဇာအာနိဒံဇာဓမ္မံဒေသနာမေဇာတာနိယတောဓမ္မောဥပိသတိအတုပိစေယတိနိတံခိတံ ဟေတုယာဧဂုဏဝိသသဗ္ဗတာဝိဓာရိတပံမေဃာရဏတိကပရိစ္ဆာဝါရမေဃာရဏဓမ္မပရိစ္ဆာနမေဃာရဏဓမ္မောဥပိသတိဧတုပိစေယမေဃာရဏဓမ္မပရိစ္ဆာနမေဃဧတုကောဓမ္မောဥပိသတိဧတုပိစေယမေဃာရဏဓမ္မပရိစ္ဆာနမနာမေဃာအတိပိဓမ္မောဥပိသတိဧတုပိစေယမေဃာရဏဓမ္မပရိစ္ဆာ နမေဃာရံနောဇာနမမနာမေဃာရံနန္ဒမံဒိဇာနမေဃာရံနောဇာနာမေဃာအဓိပတိဇာဓမ္မာဥပ္ပိဇာတိဟေတုပစ္စယမေဃာရံနန္ဒမံဒိဇာနာမေဃာဟေတုကောဇာနာမေဃာအဓိပတိဇာဓမ္မာဥပ္ပိဇာတိဟေတုပစ္စယမေဃာရံနန္ဒမံဒိဇာ နမေဃာရမနောဇာနမေဃာဟေတုကောဇာဓမ္မာဥပ္ပိဇန္တိဟေတုပစ္စယမေဃာရမဏဓမ္မံဒိဇာနမေဃာရမနောဇာနမေဃာဟေတုကောဇာနာမေဃာတိပတိဇာဓမ္မာဥပ္ပိဇန္တိဟေတုပစ္စယတံခိတံဟေတုယာဘေယံဇတိန်တဗေယလာအဝိတိပင်ဇတိန်သာ သဗ္ဗတဝိဒါရိတပံဥပ္ပံနတ္တိကပညာဝါဒာဥပ္ပန္နောဓမ္မောနာနုပ္ပန္နတာဓမ္မတာဟိတုပစ္စေနာပိစယောတံခိတံဟိတုယာတိနိအာရမေနဝတိတတိကပညာဝါဒပစ္စုပန်တော်ဓမ္မောနာတိတတဓမ္မတာဟိတုပစ္စေနာပိစယောတံခိတံဟိတုယာတိနိအာရမေနဝတိ အတိတာရမဏတိကပရိသဝါရာအတိတာရမဏဓမ္မပရိသနာအတိတာရမဏဓမ္မောဥပိသတိအတုပိစေအတိတာရမဏဓမ္မပရိသနာနာဂတာရမဏဓမ္မောဝိသတိတုပိစေယအတိတာရမဏဓမ္မပရိသနာပိစုပန္နာရမဏဓမ္မောဥပိသတိဟေတုပိစေယ အတိဒါရမဏနာမပရိစ္ဆာနာတိဒါရမနောဇာနာအပိစုံဘာနာရမနောဇာဓမ္မာဥပ္ပဇန္တိဟေတုပစ္စယအတိဒါရမဏဓမ္မပရိစ္ဆာနာအာနာဒါရမနောဇာနာပိစုံဘာနာရမနောဇာဓမ္မာဥပ္ပဇန္တိဟေတုပစ္စယအတိဒါရမဏဓမ္မပရိစ္ဆာနာအာတိဒါရမနောဇာနာနာဒါရမနောဇာဓမ္မာဥပ္ပဇန္တိဟေတုပစ္စယ အတိဒါရမဏဓမ္မံဒိသနာအတိဒါရမနောဇာနာနာဒရမနောဇာဓမ္မနာနာဒရမနောဇာနာပိစုပါဏရမနောဇာဓမ္မာဥပိသံတိဟေတုပိစယတံခိတံဟေတုယာဧကဝိတပေယလာအဝိဒေကဝိတဣဇတတိကပရိဇာဝါရဣဇတံဓမ္မံပရိဇာနာမိဒာဓမ္မောဥပိသတိဟေတုပိစယ ဣဒာဓမ္မံဒိသနာဣဇတောဓမ္မောဝိသတိဣတုပစ္စယဟိတုယာဒဝေသဗ္ဗတာဝိဒါရောဣဇဒါရမနာတိကပရိဇာဝါရဣဇဒါရမနာဓမ္မံပရိဇာနာဣဇဒါရမနောဓမ္မောဝိသတိဟိတုပစ္စယဟိတုယာဇာတာတိတတနာတိကပရိဇာဒီဝါရပစ္စယစတုက္က ပစ္စယနုလောမဟေတုအာနိဒသနာသပရိကံဓမ္မံဒိသနာအာနိဒသနာသပတိကောဓမ္မောဝိသတိဟေတုပစ္စယအာနိဒသနာသပတိကံဓမ္မံဒိသနာသာနိဒသနာသပတိကောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယအာနိဒသနာသပတိကံဓမ္မံဒိသနာအာနိဒသနာသပတိကောနာအာနိဒသနာအပတိကောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယ အာနိဒသနာသဗ္ဗိကံနာမမတိဇာနာအာသနိဒသနာသဗ္ဗိကောဇာနာအာနိဒသနာအဗ္ဗိကောဇာဓမ္မာဥပိသန္တိဣတုပစ္စယအာနိဒသနာသဗ္ဗိကံနာမမတိဇာနာအာနိဒသနာသဗ္ဗိကောဇာနာအာနိဒသနာအပတိဝါဇာတံမာဥပိသန္တိဣတုပစ္စယအာနိဒသနာသဗ္ဗေကံဓမ္မံဒိဋ္ဌာ နာသာနိဒသနာသမ္ပိဟောစာနာနိဒသနာသမ္ပိဟောစာဓမ္မာဥပ္ပဇန္တိဟေတုပစ္စယအာနိဒသနာ အပရိကံဓမ္မံပဋိဇာနာအာနိဒသနာအပရိကောဓမ္မောဝိဇန္တိဟေတုပစ္စယသာအာနိဒသနာသမ္ပိကံစာအာနိဒသနာအပရိကံစာဓမ္မံပဋိဇာနာ သာနိဒသနာသမ္ပိကောဓမ္မောဝိဇန္တိဟေတုပစ္စယသာတံခိတံ

နာသနိရာသရသဗ္ဗိကတာဓမ္မတာဟိတုပိစေနာပိစေယောအာနိရာသနာအပရိကောဓမ္မောနာအာနိရာသနာသဗ္ဗိကတာဓမ္မတာဟိတုပိစေနာပိစေယောအာနိရာသနာအပရိကောဓမ္မောနာသနိရာသနာသဗ္ဗိကတာဇာနာနိရာသနာအပရိကတာဇာဓမ္မတာဟိတုပိစေနာပိစေယော အာနိဒသနာအပ္တိကောဓမ္မောနာအာနိဒသနာအပ္တိကသသနာဟာနိဒသနာအပ္တိကသသဓမ္မတဟိတုပိစေနာပိစယောအာနိဒသနာအပ္တိကောဓမ္မောနာသာနိဒသနာတပ္တိကသသနာအာနိဒသနာတပ္တိကသသဓမ္မတဟိတုပိစေနာပိစယောအာနိဒသနာတပ္တိကောဓမ္မောနာသာနိဒသနာတပ္တိကသဓမ္မတာ အာရမဏပိစေနာပိစယောဒီနိတံခိတံဟိတုယာသာအာရမေနဝပညာဝါဒံဝိထာရိတပံဓမ္မာနုလောမပစ္စနီတိကပဋ္ဌာနံဒိဋ္ဌိတံနမောတတဘုရားဒေါရဒေါသမန္တမုဒ္ဒတမောဒတဘုရားဒေါရဒေါသမန္တမုဒ္ဒတမောဒတဘုရားဒေါရဒေါသမန္တမုဒ္ဒတအဘိဓမ္မပိတကဓမ္မာနုလောမပစ္စနီယ ဒုက္ခပဒါနာပါဠိမောဒတာဝါဒေါရဒေါသမန္တမုဒ္ဒတာမောဒတာဝါဒေါရဒေါသမန္တမုဒ္ဒတာမောဒတာဘဝဒေါရဒေါသမန္တမုဒ္ဒတာဟေတုဒုက္ခပရိစ္ဆာအရိဝါဒပစ္စယ అను လောမဟေတုဧတုံဓမ္မံဒိသနာဟေတုဓမ္မောဝိဇတိတုဟေတုပစ္စယဧတုံဓမ္မံဒိသသံယုတ်ကခန္ဓာစိတ်တသမုဒ္ဒာနိယံဇာရူပံပတိတံဒိဋ္ဌိနေပေယလာ ဟေတုံဓမ္မံဒိဋ္ဌာနာနာဟေတုဓမ္မောပိသတိဟေတုပိစယဟေတုံဓမ္မံဒိဋ္ဌာနာဟေတုဇာနာနာဟေတုဇာဓမ္မာဥပိသန္တိဟေတုပိစယနာဟေတုံဓမ္မံဒိဋ္ဌာနာနာဟေတုဓမ္မောဥပိသတိဟေတုပိစယနာဟေတုံဓမ္မံဒိဋ္ဌာနာဟေတုဓမ္မောဝိသတိတုပိစယနာဟေတုံဓမ္မံဒိဋ္ဌာနာဟေတုဇာ နာနာဣတုဇာတံမာဥပိဇာတိဣတုပစ္စယဟေတုံဇာနာဟေတုံဇာဓမ္မံဒိဇာနာဟေတုဓမ္မဥပိဇတိဟေတုပစ္စယဟေတုံဇာနာဟေတုံဇာဓမ္မံဒိဇာနာနာဟေတုဓမ္မဥပိဇတိဟေတုပစ္စယဟေတုံဇာနာဟေတုံဇာဓမ္မံဒိဇာ နာဟိတုဇာနာနာဟိတုဇာတံမာဥပ္ပိဇန္တိဟေတုပစ္စယသံခိတံဟေတုယာနဝရမလေနဝပေယလာအဝိတေနဝအာဇာတာဝရမိပေယလာသံပြုတ်တဝရံပိပရိဇာဝရအာတတိတံဟေတုအာရမဏ ဟေတုဓမ္မောနာဟေတုဓမ္မတာဟေတုပိစေနာပိစယောတိနိဟေတုဓမ္မောနာဟေတုဓမ္မတာအာရမဏပိစေနာပိစယောတိနိနာဟေတုဓမ္မောနာနာဟေတုဓမ္မတာအာရမဏပိစေနာပိစယောတိနိဟေတုဇာနာဟေတုဇာဓမ္မာနာဟေတုဓဓမ္မတာအာရမဏပိစေနာပိစယောတိနိတံခိတံဟေတုယာတိနိအာရမဏေနဝပေယလာအဝိတေနဝါ အညာဝရံပိဧဝံဝိဒါရေတပံအာယိတုကလာယိတုကတုကပရိစ္ဆာဝါရသာယိတုကနာမံပရိစ္ဆာနာ သာယိတုဘောဓမ္မောဥပိသတိဟိတုပိစယသာယိတုကနာမံပရိစ္ဆာနာဟိတုဘောဓမ္မောဥပိသတိတုပိစယသာယိတုကနာမံပရိစ္ဆာနာသာယိတုဘောဇာနာဟိတုဘောဇာဓမ္မာဥပိသတိတုပိစယ အာယိတုကံဓမ္မံပိသနာအာယိတုကောဓမ္မောပိစတိအတုပိစယအာယိတုကံဓမ္မံပိသနာအာယိတုကောဓမ္မောပိစတိအတုပိစယအာယိတုကံဓမ္မံပိသနာအာယိတုကောဇာနာအာယိတုကောဇာဓမ္မာဥပိသံတိဟေတုပိစယတာဟေတုကံဇာအာဟေတုကံဇာဓမ္မံပိသနာတာဟေတုကော ဓမ္မောဝိသတိအတုပိစေယသာယိတုကံသာအာယိတုကံသာဓမ္မံပိဋ္ဌာနာယိတုကောဓမ္မောဝိသတိတုပိစေယသာယိတုကံသာအာယိတုကံသာဓမ္မံပိဋ္ဌာနာသာယိတုကောဇာနာအာယိတုကောဇာဓမ္မာဥပိသန္တိအတုပိစေယအံခိတံဟေတုယာနဝအာရမဏိသပေယလာအဝိတေနဝါ သာဇာတာဝါရံပိဗေယလာပညာဝါရံပိဝိဒါရိတပံဟေတုတံမြုဒ္ဓတုကပရိစ္ဆာဝါရာဟေတုတံမြုဒ္ဓနာမံပရိစ္ဆာနာဟေတုတံမြုဒ္ဓဓမ္မဥပိသတိဟေတုပစ္စယဟေတုတံမြုဒ္ဓနာမံပရိစ္ဆာနာဟေတုဝိမြုဒ္ဓဓမ္မဥပိသတိဟေတုပစ္စယဟေတုတံမြုဒ္ဓဓမ္မံပရိစ္ဆာနာဟေတုတံမြုဒ္ဓသာ နာဟိတုဝိပြုသောဇာတာမဟာဝေဇန္တိဟိတုဝိစယဟိတုဝိပြုဒါနာမံတေသာနာဟိတုဝိပြုသောဓမ္မဥပိသတိဟိတုဝိစယဟိတုဝိပြုဒံဓမ္မံတေသာနာဟိတုသံမြုသောဓမ္မဥပိသတိဟိတုဝိစယဟိတုဝိပြုဒံဧကံဟိတုဝိပြုဒံဓမ္မံတေသာနာဟိတုသံမြုသောသာ နာယိတုဝိပြုသောသာဓမ္မာဥပဇံတိတုပိစေယဟေတုသာမြုပ်တင်သာဟေတုဝိမြုပ်တင်သာဓမ္မပဋိစ္စနာဟေတုသာမြုပ်သောဓမ္မောဥပိသတိဟေတုပိစေယဟေတုသာမြုပ်တင်သာဟေတုဝိမြုပ်တင်သာဓမ္မပဋိစ္စနာဟေတုဝိမြုပ်သောဓမ္မောဥပိသတိဟေတုပိစေယ ဟေတုသာမြုပ်တင်သာနာဟေတုဝိမြုပ်တင်သာဓမ္မံပဋိစ္စာနာဟေတုသာမြုပ်တော်သာနာဟေတုဝိမြုပ်တော်သာဓမ္မာဥပိစ္ဆန္တိဟေတုဝိဇယတံခိတံဟေတုယာနဝသာဇာတဝရံပိပယလာပညာဝရံပိဝိဓာတိတပံ ဟေတုသာဟေတုကတုကပရိဇာဝါရဟေတုံစေဝသာဟေတုကံသာဓမ္မပရိဇာနာဟေတုစေဝနာဟေတုကောဇာဓမ္မောဝိသတိဟေတုပိစယဟေတုံစေဝသာဟေတုကံသာဓမ္မပရိဇာနာအာယတုကောဇေဝနာနာယတုဇာဓမ္မဝိဇာနိယတုပိစယဟေတုဇေဝဧတုံဇေဝသာဧတုကံဇာဓမ္မံဒိဇာနာဧတုဇေဝ နာဟိတုဟောဇာနာအဟိတုဟောဇေဝနာနာဟိတုဇာဓမ္မာဥပိဇန္တိဒုပိဇယသာဟိတုကံဇေဝနာဇာဟေတုံဓမ္မံပိစ္ဆာအာဟိတုကံဇေဝနာဇာဟိတုံဓမ္မံပိစ္ဆာနာအာဟိတုကောဇေဝနာနာဟိတုဇာဓမ္မောပိဇတိဟိတုပိဇယသာဟိတုကံဇေဝနာ နာဇာဟိတုံဓမ္မံပိဇာနာဟိတုဇေဝနာအာဟိတုကောဇာဓမ္မောဥပိသတိဟိတုပိဇေယသာဟိတုကံဇေဝနာဇာဟိတုံဓမ္မံပိဇာနာဟိတုဇေဝနာဟိတုကောဇာနာဟိတုကောဇေဝနာနာဟိတုဇာဓမ္မာဥပိသံတိဟိတုပိဇေယဟေတုံဇေဝသာဟိတုကံဇာ အာဟေတာဟေတုကံဇေဝနာဇာဟေတုံဓမ္မပိဇာနာဟေတုဇေဝနာဟေတုကောဇာဓမ္မောဩဝိဇတိတုဝိဇယဟေတုံဇေဝတာဟေတုကံဇာတာဟေတုကံဇေဝနာဇာဟေတုံဇာဓမ္မပိဇာနာအာဟေတုကောနာဟေတုကောဇေဝနာနာဟေတုဇာဓမ္မောဝိဇတိဟေတုဝိဇယဟေတုံဇေဝတာဟေတုကံဇာတာဟေတုကံဇေဝ နာဇာဟိတုံဓမ္မံဒိသနာဟိတုဇေဝနာဟိတုဘောဇာနာဟိတုဘောဇေဝနာနာဟိတုဇာဓမ္မာအဝိဇံတိဟိတုဝိဇယတံခိတံဟိတုယာနဝသဇာတဝါရံပိပိယလာအညာဝါရံပိဝိဒါတိတပံဟေတုဟေတုတံပြုတ်တတုကပရိဇာဝါရာ ဟေတုံဇေဝဟေတုသံမြုပ်တင်သာဓမ္မံဒိသာနာဟေတုဇေဝနာဟေတုဝိပြုတ်သောသာဓမ္မဥပိသတိတုဝိဇယဟေတုံဇေဝဟေတုသံမြုပ်တင်သာဓမ္မံဒိသာနာဟေတုဝိပြုတ်သောဇေဝနာနာဟေတုသာဓမ္မဥပိသတိတုဝိဇယဟေတုံဇေဝဟေတုသံမြုပ်တင်သာဓမ္မံဒိသာနာဟေတုဇေဝနာဟေတုဝိပြုတ်သောသာနာဟေတုဝိပြုတ်သောဇေဝ နာ နာဟိတုဇာတံမာဥပ္ပိဇာတိဟိတုပစ္စယာဟိတုတံပြုတ်တင်စေဝါနာဇာဟိတုံဓမ္မပိဇာနာဟိတုဝိပြုတ်တော်စေဝါနာနာဟိတုဇာတံမောဥပ္ပိဇတိဟိတုပစ္စယာဟိတုတံပြုတ်တင်စေဝါနာဇာဟိတုံဓမ္မပိဇာနာဟိတုစေဝါနာဟိတုဝိပြုတ်တော်ဇာဓမ္မောဥပ္ပိဇတိဟိတုပစ္စယာဟိတုတံပြုတ်တင်စေဝါ ဒါဇာဟေတုံဓမ္မပရိသနာဟေတုစေဝနာဟေတုစေဝနာဟေတုဝိပြုတော်ဇာနာဟေတုဝိပြုတော်စေဝနာနာဟေတုဇာဓမ္မဥပိဇာတိတုပိစေယဟေတုဟေတုံစေဝဟေတုတံပြုတ်တင်ဇာဟေတုတံပြုတ်တင်စေဝနာဇာဟေတုံဇာဓမ္မပရိသနာဟေတုစေဝနာဟေတုဝိပြုတော်ဇာဓမ္မောဥပိဇာတိ ဟေတုပိစေယဟေတုံဇေဝဟေတုတံမြုပ်တင်စာဟေတုတံမြုပ်တင်ဇေဝနာဇာဟေတုံဇာဓမ္မံပိဋ္ဌာနာဟေတုဝိပြုတော်ဇေဝနာနာဟေတုဓမ္မောဇဥပိသတိဟေတုပိစေယဟေတုံဇေဝဟေတုတံမြုပ်တင်ဇာဟေတုတံမြုပ်တင်ဇေဝနာဇာဟေတုံဇာဓမ္မံပိဋ္ဌာ နာဟိတုဇေဝနာဟိတုဝိပယုတ်တော်ဇာနာဟိတုဝိပယုတ်တော်ဇေဝနာနာဟိတုဇာဓမ္မဥပ္ပေဇံတိဟိတုပစ္ဆေယသံခိတံဟိတုယနဝသာဇာတဝါရံပိပေယလာပညာဝါရံပိဝိထာရိတပံနာဟိတုသာဟိတုကာဒုကာပရိဇာဝါရာနာဟိတုံ သာဟိတုကန္နာမံပရိဇာနာဟိတု နာသာဟိတုကောဓမ္မောပိသတိဟိတုပိစယသံခိတံဟိတုယနဝသဇာတာဝရံပိပိယလာအညဝရံပိဝိဒါတိတပံဟိတုကောစကံနေတိတံတပ္ပစ္စယဒုက္ခသိစ္စာတိဝါရ သဗ္ဗိဇယနာမံဒိသနာအပိစယောဓမ္မောဝိဇတိဟတုပိစယသံခိတံဟတုယာယေကံသဗ္ဗိဇယောဓမ္မောနာအပိစယဓရမတာရမပိစေနာပိစယောအပိစယောဓမ္မောနာအပိစယဓရမတာရမပိစေနာပိစယောသင်္ကတံသဗ္ဗိဇယသတိတံအာနိဒသနာဒုက္ခဒိသဝါရအာနိဒသနံဓမ္မံဒိသနာ အာနိဒသနောဓမ္မောပိသတိဟေတုပိစေယအာနိဒသနံဓမ္မံဒိသနာသာနိဒသနောဓမ္မောပိသတိဟေတုပိစေယအာနိဒသနံဓမ္မံဒိသနာအာနိဒသနောဇာနာအာနိနာသာနိဒသနောဇာနာအာနိဒသနောဇာဓမ္မာဩပိသံတိဟေတုပိစေယတံခိတံဟေတုယာတိနိသဗ္ဗတာဝိတာရောသပ္ပရိကအတုကပရိစ္ဆာဝါရာ လပရိကံဓမ္မံဒိသနာသပရိဟောဓမ္မောဥပိသတိဟိတုပိစယသပရိကံဓမ္မံဒိသနာပရိဟောဓမ္မောဥပိသတိဟိတုပိစယသပရိကံဓမ္မံဒိသနာသပရိဟောသာနာအပရိဟောသာဓမ္မောဥပိသံတိဟိတုပိစယအပရိကံဓမ္မံဒိသနာအပရိဟောဓမ္မောဥပိသတိတုပိစယအပရိကံဓမ္မံဒိသနာ နာသပတိကောဓမ္မောဝိသတိအတုပစေရာတိကန္ဓမံဒိသနာသပတိကောဇာနာပတိကောဇာဓမ္မာဥပ္ပဇန္တိဟေတုပစေရာသပတိကံဇာအပတိကံဇာဓမ္မံဒိသနာသပတိကောဓမ္မောဥပ္ပဇတိအတုပစေရာသပတိကံဇာအပတိကံဇာဓမ္မံဒိသနာအပတိကောဓမ္မောဥပ္ပဇတိအတုပစေရာသပတိကံဇာအပတိကံဇာဓမ္မံဒိသနာ နာတပိဝဇာနာပိဝဇာဓမ္မာဥပိသန္တိဟေတုပိစယတံခိတံဟေတုယာနဝသဗ္ဗတာဝိထာရောရူပိတုကပရိဇာဝါရာရူပိဓမ္မပရိဇာနာရူပိဓမ္မောဝိဇတိတုပိစယတံခိတံဟေတုယာနဝသဗ္ဗတာဝိထာရောလောကီယတုကပရိဇာဝါရာ လောကိယံဓမ္မံဒိသနာလောကုတ္တရဓမ္မောပိစတိတုပိစေယလောကုတ္တရဓမ္မံဒိသနာ လောကိယောဓမ္မောပိစတိတုပိစေယလောကုတ္တရဓမ္မံဒိသနာလောကုတ္တရဓမ္မောပိစတိတုပိစေယလောကုတ္တရဓမ္မံဒိသနာလောကိယောဇာနာ လောကုတ္တရဇာရမောပိစတိတုပိစေယလောကိယံဇာလောကုတ္တရဇာဓမ္မံဒိသနာ နာလောကုတ္တရောဓမ္မောဥပိသတိဟေတုပစ္စယတံခိတံဟေတုယာပယံသသဗ္ဗတာပင်စခေနာစီဝိညာယဒုက္ခပရိစ္ဆဝါရခေနာစီဝိညာယနာမံပရိစ္ဆာနာခေနာစီဝိညာယောဓမ္မောဥပိသတိဟေတုပစ္စယခေနာစီဝိညာယဓမ္မံပရိစ္ဆာနာနာနာခေနာစီဝိညာယောဓမ္မောဥပိသတိဟေတုပစ္စယခေနာစီဝိညာယဓမ္မံပရိစ္ဆာနာခေနာစီဝိညာယောသာ

သဗ္ဗဒါနဝဇူလံတရာတုကံဒိဋ္ဌိတံအာသောအတုကပရိစ္ဆဝါရအာသွေနာမံပရိစ္ဆနောအာသောဓမ္မောပိစတိဟိတုပိစယအာသဝင်ဓမ္မပရိသနာနောအာသောဓမ္မောဥပိသတိဟိတုပိစယအာသဝင်ဓမ္မပရိသနာနောအာသောဓမ္မောဥပိသတိဟိတုပိစယအာသဝင်ဓမ္မပရိသနောအာသောသာ နာနော အာသောဇာဓမ္မဝိဇ္ဇန္တိတုပိစေယနောအာသွေနာမံဒိဇာနာနောအာသောဓမ္မဥပိစတိဟေတုပိစေယနောအာသွေဓမ္မံဒိဇာနောအာသောဓမ္မဥပိစတိဟေတုပိစေယနောအာသွေနာမံဒိဇာနောအာသောဇာနာနောအာသောဇာဓမ္မဥပိစန္တိဟေတုပိစေယအာသွေဇာနောအာသွေဇာဓမ္မံဒိဇာနောအာသောဓမ္မဥပိစတိဟေတုပိစေယ အာသဝင်္ဇာနောအာသဝင်္ဇာဓမ္မပဋိဇာနာနော အာသောဓမ္မောဥပိသတိဣတုပစ္စယအာသဝင်္ဇာနောအာသဝင်္ဇာဓမ္မပဋိဇာနောအာသောဇာနာနောအာသောဇာဓမ္မာဥပိသံတိဟိတုပစ္စယတံခိတံဟိတုယာနဝသဘာဒနဝ သာသဝတုကပရိဇာဝါရအာသွေနာမံပရိဇာနာ နာသောဓမ္မောဥပိသတိဟိတုပစ္စယ အနာသဝိဓမ္မပရိစ္ဆာနာနာသောဓမ္မဥပိသတိယတုပစ္စယနာသောဓမ္မပရိစ္ဆာနာသာသောဓမ္မဥပိသတိယတုပစ္စယနာသွင်ဓမ္မပရိစ္ဆာနာသာသောသာနာနာသောသာဓမ္မဥပိသတိတုပစ္စယသာသွင်သာနာသွင်သာဓမ္မပရိစ္ဆာနာနာသောဓမ္မဥပိသတိယတုပစ္စယတံခိတံဟေတုယပင်သာသဘာဒဝိဒါရော အာသဝတံပြုတ်တာဒုက္ခပရိစ္ဆာဝါရအာသဝတံပြုတ်တံဓမ္မံပရိစ္ဆာနာအာသဝတံပြုတ်တော်ဓမ္မဥပိစ္စတိဧတုပိစ္စယအာသဝတံပြုတ်တံဓမ္မံပရိစ္ဆာနာအာသဝဝိပြုတ်တော်ဓမ္မဥပိစ္စတိဧတုပိစ္စယအာသဝတံပြုတ်တံဓမ္မံပရိစ္ဆာနာအာသဝတံပြုတ်တော်ဇာနာအာသဝဝိပြုတ်တော်ဇာဓမ္မဝိဇ္ဇန္တိဧတုပိစ္စယ အာသဝဝိပယုတ်တံဓမ္မံပရိသနာအာသဝဝိပယုတ်တော်ဓမ္မောပိစတိဧတုပိစယအာသဝဝိပယုတ်တံဓမ္မံပရိသနာအာသဝသံယုတ်တော်ဓမ္မောပိစတိဧတုပိစယအာသဝဝိပယုတ်တံဓမ္မံပရိသနာအာသဝသံယုတ်တော်ဇာနာ အာသဝဝိပယုတ်တော်ဇာဓမ္မာဥပိစံတိဧတုပိစယ အာသဝတံမြုပ်တင်သာအာသဝဝိမြုပ်တင်သာဓမ္မပရိဇာနာအာသဝတံမြုပ်တော်ဓမ္မောဝိဇ္ဇတိဟိတုပိစေယအာသဝတံမြုပ်တင်သာအာသဝဝိမြုပ်တင်သာဓမ္မပရိဇာနာအာသဝဝိမြုပ်တော်ဓမ္မောဥပိဇတိဟိတုပိစေယအာသဝတံမြုပ်တင်သာအာသဝဝိမြုပ်တင်သာဓမ္မပရိဇာနာအာသဝတံမြုပ်တော်သာနာအာသဝဝိမြုပ်တော်သာဓမ္မာဥပိဇန္တိဟိတုပိစေယတံခိတံ ဟိတုယာနဝသဗ္ဗဒါနဝအာသဝတာသဝတုကပရိစ္ဆာဝါရအာသဝင်ဇေဝသာသဝင်ဇာဓမ္မပရိစ္ဆာနာအာသောဇေဝနာအနာသောဇာဓမ္မောဝိဇတိဟိတုပိစေယအာသဝင်ဇေဝသာသဝင်ဇာဓမ္မပရိစ္ဆာနာအနာသောဇေဝနာနောဇာသောဓမ္မောဝိဇတိဟိတုပိစေယအာသဝင်ဇေဝ သာသဝင်းသာဓမ္မပတိသနာသောဇေဝနာနာသောဇာနာနာသောဇေဝနာနောဇာသောဇာဓမ္မဥပိသန္တိအတုပိစေယအာသာသဝင်းဇေဝနောဇာအာသဝင်းဓမ္မပတိသနာနာသောဇေဝနာနောဇာအာသောဓမ္မောဥပိသတိအတုပိစေယတိနိအာသဝင်းဇေဝသာသဝင်းဇာအာသာသဝင်းဇေဝနောဇာသဝင်းဇာဓမ္မပတိသ နာအာသောဇေဝနာနာသောဇာဓမ္မောဥပိသတိတုပိစေယတိနိတုယနဝသဗ္ဗဒါနဝအာသဝအာသဝတံပြုတ်တာဒုက္ခပရိစ္ဆဝါရအာသဝင်ဇေဝအာသဝတံပြုတ်တင်ဇဓမ္မံဒိဋ္ဌာနာအာသောဇေဝနာအာသဝဝိပြုတ်သောဇာဓမ္မောဥပိသတိဟေတုပိစေယတိနိအာသဝတံပြုတ်တင်ဇေဝနောဇာသွင်ဓမ္မံဒိဋ္ဌာ နာအာသဝိပြုံသောဇေဝနာနောဇာသောဓမ္မောဝိသတိဒုဝိစေဟာတိနိအာတဝံဇေဝနာအာတဝံဇေဝအာတဝတံပြုတ်တင်ဇာတဝဝိပြုတ်တင်ဇေဝနောဇာအာတဝံဇာဓမ္မမတိဇာနောအာသောဇေဝနာအာတဝဝိပြုတ်သောဇာဓမ္မောဥပိသတိဟေတုပစ္ဆယတိနိတံခိတံဟိတုယာနဝသဗ္ဗဒါနဝ အာတဝဝိပယုဒ္ဓသာတဝဒုက္ခပရိဇာဝါရအာတဝဝိပယုဒ္ဓံသာသွေနာမံပရိဇာအာတဝဝိပယုဒ္ဓောနာနာသောဓမ္မောဝိဇတိဟိတုပိစယအာတဝဝိပယုဒ္ဓံအနာသွေနာမံပရိဇာအာတဝဝိပယုဒ္ဓောနာနာသောဓမ္မောဥပိသတိအတုပစ္စယအာသဝဝိပယုဒ္ဓနာသွေနာမံဒိဋ္ဌာအာသဝဝိပယုဒ္ဓော နာနာသောဓမ္မောဥပိသတိအတုပစ္စယာတိနိအာသဝဝိပယုတံအာသဝံဇာအာသဝဝိပယုတံအနာသဝံဇာဓမ္မံတိဇာအာသဝဝိပယုတောနာနောအနာသောဓမ္မောဥပိသတိအတုပစ္စယာအတုယာဘင်္ဇာပေယလာ အဝိတေပင်္ဇာသဘာဒဝိဒါရောအာသဝကောင်းစကံဒိဋ္ဌိတံ တင်ညောဇနာဒုက္ခတိပရိဇာဝါရာတင်ညောဇနာဓမ္မံပရိဇာနောတင်ညောဇနောဓမ္မောဥပိသတိဧတုပိစကယပေယလာကန္ဓံဓမ္မံပရိဇာနောကန္ဓောဓမ္မောဥပိသတိဧတုပိစကယပေယလာဩကံဓမ္မံပရိဇာနောဂောဓမ္မောပိသတိတုပိစယပိယလာယောဂံဓမ္မံပိစ္ဆာနောယောဂောဓမ္မောပိသတိတုပိစယပိယလာ နိဗ္ဗာန်ဓမ္မပရိသနောနိဗ္ဗာန်ဓမ္မဥပ္ပစ္စတိဟိတုပစ္စယပရမသတုကပရိသဝါရပရမသဓမ္မပရိသနောပရမသောဓမ္မဝိသတိတုပစ္စယအာသောကောက္ခာသတိတံအာရမဏတုကပရိသဝါရသာရမဏဓမ္မပရိသနာသာရမဏဓမ္မဥပ္ပစ္စတိတုပစ္စယတိနိနာရမဏဓမ္မပရိသနာနာရမဏဓမ္မဥပ္ပစ္စတိဟိတုပစ္စယတိနိ အာရမဏိဇာနာရမဏိဇာဓမ္မံဒိဇာနာသာရမဏောဓမ္မဥပိသတိအတုပိစေဟာတိနိတံခိတံဟေတုယာနဝပိယလာအဝိကရေနဝသဗ္ဗတာဝိတာရောစိတ်ဓာတုကပရိဇဝါရစိတ်တံဓမ္မံဒိဇာနောစိတ်တော်ဓမ္မဥပိသတိအတုပိစေဟာဧကံနောစိတ်တံဓမ္မံဒိဇာနာနောစိတ်တော်ဓမ္မဥပိသတိအတုပိစေဟာတိနိ စိတ်တင်သာနောစိတ်တင်သာဓမ္မံဒိသာနောစိတ်တော်ဓမ္မောဝိသတိတုပိစယတံခိတံပင်စာစေတတိကဒုက္ခတိပရိစ္ဆဝါရာစေတတိကနာမံဒိသာနာစေတိကောနာမောပိစတိအတုပိစယစေတသံမြုပ်ဒါနာမံဒိသာနာစေတသံမြုပ်တော်ဓမ္မောပိစတိအတုပိစယပေယလာစေတသံသဒ္ဓံဓမ္မံဒိသာနာစေတသံသတော်ဓမ္မောပိစတိအတုပိစယ စိတ်ဓာသမုဋ္ဌာနံဓမ္မံပိဿာနာစိတ်ဓာသမုဋ္ဌာနောဓမ္မောပိစတိဧတုပိစေယစိတ်ဓာအာဃဘုံဓမ္မံပိဿာနာစိတ်ဓာသဟဘုဓမ္မောပိစတိဧတုပိစေယပေယလာစိတ်ဓာနုပရိဝတိဏမံပိဿာနာစိတ်ဓာနုပရိဝတိဓမ္မောပိစတိဧတုပိစေယပေယလာစိတ်ဓာတံသာတသမုဋ္ဌာနံဓမ္မံပိဿာနာစိတ်ဓာတံသာတသမုဋ္ဌာနောဓမ္မောပိစတိဧတုပိစေယပေယလာ စေတသံသာတာသမုဒ္ဒနာသဟဘုံဓမ္မပရိဇာနာစေတသံသာတာသမုဒ္ဒနာအာဟုဓမ္မဝေဇတိဧတုပစ္စယဘေယလာစေတသံသာတာသံသာတာသမုဒ္ဒနာနုပရိဝတေဓမ္မပရိဇာနာစေတသံသာတာသမုဒ္ဒနာနုပရိဝတိဓမ္မဝေဇတိဧတုပစ္စယ ဣဇတိကန္နာမံပိဇာနာဣဇတိကောဓမ္မောပိဇတိတုပိစေဟာတိနိအာဟိရံဓမ္မံပိဇာနာပါဟိရောဓမ္မောပိဇတိတုပိစေဟာတိနိဣဇတိကံသာပါဟိရံဇာဓမ္မံပိဇာနာဣဇတိကောဓမ္မောပိဇတိဣတုပိစေဟာတိနိဥပါရဓမ္မံပိဇာနာဥပါရဓမ္မောပိဇတိဣတုပိစေဟာ နောဥပါရဓမ္မပရိသနာ